ဆိုပြီးဒါတော့မလွဲပါဘူးကွာသူကတော့သူ့ခံနေတော့ဟုတ်ပါဘူးတွေ့တော့ပါတော့ပုဂ္ဂိုလ်ရေးပဲရှိတော့ဟိုတို့ပြောတဲ့အတိုင်းလိုက်လာရင်ဒီသာဘူးလည်းမလွဲပါဘူးဘုရင်ကလည်းအားလုံးပြီးပါပြီဟုတ်တော့ဒီကိုရင်ကလည်းအားလုံးပြီးတယ်ဒီတို့ဟောပြောနေတာရော သူတော်ကောင်းစားစားဟောပြောနေတာကိုကျင့်ဖို့ပေါ့။ဒါဆောင်ဖို့ပြောတာမဟုတ်ဘူး။ဟုတ်နော်။အဲ့တော့သူလူဘဝကိုကြောက်တာ။အစင်နှစ်တင်ချင်လို့နှစ်တင်ချင်လို့လူဘဝကသာသာပါဖြစ်လို့သူကတို့လူဘဝကကျင်လဲကျင်တယ် ကျင်းတော့လည်းသိနိုင်တာလူပဲရှိတယ်ဟုတ်လားကျင်းနိုင်တဲ့ပုဂ္ဂိုလ်တို့တို့မှရှိတယ်အနာမှာဒုတဲ့သိတယ်ကျင်းနိုင်တဲ့တာလို့ရှိတယ်နော်ဆင်းနေဒုရဲ့ကျင့်တယ်သိနိုင်တဲ့ညာမရှိနော်တို့မှကျင့်တယ်သိနိုင်တယ်ပြီးဘယ်လိုလဲကျင့်နိုင်တယ်ကျင့်ဘယ်လိုလဲ သိတယ်လူမာရှိတယ်လူခွင်လူခွင်လူခွင်တာဘာတိတ်ကြီးတော့တော့ဒါလေးဒီလိုလေးနဲ့ကြာတော့မဆိုးလို့ပြောတာဟင်ဒုရှိကဒုရှိကဒုသေးလေးဒုဝေးလေးဒုကိုလေးဒုခေါ်လေးဒီလူလေးနဲ့ကြာတော့ရလာတဲ့ဘဝကိုစစ်စစ်တော့ဘဝကပို့ ဟုတ်နော်ဟင်တို့ပါတို့အဲဒေါ်လာကြောင့်ကြီးနဲ့ပြောလို့ဥပုံနေမိတာလေးကိုပြန်သွားကြတယ်ဒါလည်းဘုံမကြီးပြေးထားလို့ဆိုတာသူတို့သိခဲ့ပါမောင်းပါဟုတ်နော်ဒီကြားလို့ဆိုတာလည်းပြီးပါလူဘုံကရောက်တာဘုံကအဖြစ်နှစ်တင်ကျလို့နှိမ့်ချဆုံးလို့မဟုတ်ဘူးဟင်နေ့လေနေမှုဆိုတော့တောင်တက်ရှင်ကိုပြောတာရှင် တောင်တဲ့ရှင်တို့ဘာလို့မဟုတ်ပါဘူးလို့အဲတော့ပြင်းနေတာပေါ့ဟင်တောင်တဲ့လည်းသွားတပွားပြီးတပွားမြင့်ပဲသွားတာလေတဏှာပြီးတဏှာမြင့်ဖို့ပဲရှိရမယ်မြင့်ဖို့ပဲရှိရမယ်ဒါကတော့ဘာပြောတာလဲနော်ဟုတ်ကဲ့နော်တောင်နဲ့အခင်းကတော့တပန်းပြီးတလားငိတ်လဲသွားပါဘူးဟုတ်နော်တိရိစ္ဆာန်ကြီးပါသူတို့လုပ်တဲ့လုပ်သူတို့ရှိနေတဲ့ ဘဝအတွက်ကိုသူတို့ကဝေဘာနာလုပ်တာပေါ့နော်။ငွေကြီးပါအခြေကြီးသူရဲ့ဒီမှာဖားကြောက်တာ။ငါကြောက်တာတွက်ဆောက်တာ။အဲတော့ငွေရဲ့အဲလုတ်ဆောင်တဲ့တရက်တဲ့တရက်သူကတောင်းရင်းကိုဆင်းမှာပေါ့။တမန်ပါပါဗျာ။သူကမျက်နာအောင်ဘူးနော်။တမန်ပါဗျာ။နေပါနေပါနေပါတို့လူကတောင်းတဲ့နော်ကိုလုတ်တဲ့ ကိုပြောတဲ့အပြောကိုကျင့်တဲ့အကျင့်ကိုကြံတဲ့အကြံအဖြစ်အမြင့်ဆုံးဒီလိုဖြစ်အောင်တောင်တက်မှာတောင်တက်တာတက်တာလာမင်းကိုဘူးဟင်ဟင်အကြည့်အောင်နေဟင်မင်းနဲ့တာချရလို့ဒီမှာဒုလူလင်းသားကိုတလေးတော့ပြေလို့တဲ့နင်ဘယ်လိုအောင်ဒီနေ့ဝေဒီဒီမှာ ပုတ်သွားတယ်လူဘဝရောက်တော့ဖြစ်မှုအဲ့တော့ဒီမှာကနှင်းမှာပါနှိပ်မှာပါပါပါရဲ့သိတော်မယုံမောပဲဟင်သိတော်မယုံမောပဲဟင်ဒုလာပြီးတကယ်နိုင်မလို့နဲ့ဓွာရဲကြမှာပြီတယ်ဟင်ဓွာရဲကြမှာပြီကိုကိုကိုပြည့်တော်လားနှိပ်တော်လား တို့တော့ဘုရားဘာသာအဖြစ်တို့ခံတာကအထင်မြင်ကြီးကိုကျင့်ဖို့ဘာသာတဲ့ဝင်လာနာမချဖို့မဟုတ်ဘူးဟုတ်နော်ဒီခုဘုရားဘာသာသာဒီအမြင့်ဆုံးရဲ့အဖြစ်ခေါင်းကြီးတက်နိုင်သွားရှိပြီနော်အမြင့်ဆုံးဒီမဟုတ်ခေါင်းကြီးတူပါရောက် ဒါကြောင့်လည်းတစ်ချိန်လေးတစ်ချိန်လေးအောင်ဘဝကလုံးမြောက်တဲ့သိတိပဲတူကြပါမယ်ဟုတ်နော်ဒီအနေဆုံးအဲအပေကလို့ပြရမယ်နော်ကပါရဒုက္ခကဒုပါတိဒီကြေညာတတိရှိနော်ကာမဒုက္ခကလုံးမြောက်အောင်တူလို့ပါမယ်ဒီကြေညာတတိရှိနေတယ်ဘဝဒုက္ခကလုံးမြောက်အောင်တူလို့ဟုတ်နော် ဟင်အသိဉာဏ်ကိုကျင့်ပြီးတို့ဘုရားဘာသာမှာရှိတာဆုံးနော်ဒီမိဆုံးမှာပါရှိပြီဘုရားကသင်ပြီးထားခဲ့ပြီအဲ့ဒီကျင့်ပြီးတွေကိုစောင့်ပြီးတော့ပေါ်ပြောကိုပြတာကိုတာဝကသင်တယ်ထားခဲ့ပြီဟုတ်နော်ဒီတာဝကသင်တယ်ကိုဘောလို့ပြောတာပါပဲအဲ့တော့တို့လူဘဝနဲ့ဘုရားဘာသာဖြစ်တာကအဖြစ်မြင့်တင်ဖို့လည်းမြင့်ချဖို့မဟုတ်ဘူး ဟုတ်တယ်နော်ပြည့်တင်ခြင်းလို့ကိုယ်ကိုယ်ကိုမင်ချာနေဟုတ်ကဲ့ပါဗျာပြည့်တင်ရတာကိုယ်ကိုဟင်ဒီကိုကိုကိုပြည့်တင်ရမှာဗျဘာနဲ့မြင့်တယ်မှာတို့ပြီးလာတယ်နော်ပြီးလာပြီးလာဟောပြောနေကြတယ် ဒုက္ခသီလဆိုလို့ရှိရင်ဘာနာတိဘာသာဝေဒမီအမဘာန်ဒီတို့ဘုံတုံကြီးဆိုင်နေတာဖြစ်တယ်ဟုတ်တယ်လေအဲ့ဒါကိုတို့စာဘုတော်ဝါရိဒသီလကိုအမဘာန်ဒီခြံထားတဲ့သီလလေဒီအမဘာန်ဒီခြံသီလခေါ်တယ်ဝါရိဒသီလတော့အောင်ခါတာပေါ်ပြာဒီဒီတာမီကံညာဒီသမဏေရတဲ့ဆောဘာရဲ့ဒီကျုပ်ကျုပ်နဲ့အောင်တာအဲ့ဒါကိုတို့လာတော့ဘူး သိခါရီဒီလာကိုကျင့်နေတဲ့ဒီလာနော်ကျင့်လာလို့ဒီလာကိုတုံနေဟုတ်ဗျာကျင့်လာလို့ဒီလာကိုတုံပါပါအဲ့ဒီဒီလာကိုတုံတာသိပြရမှာနော်ဟင်တချင်ပါလို့ဒီလာတလားတယ်တချင်ပါလို့ဒီလာတလားလူဝင်လာတော့တာပါရင်ဝင်ချင်လာတလားထွက်ချင်လာတလားနဲ့တက်ရမှာနော်မှန်ပါဗျာကျင့်လာ ပုဂ္ဂလာသာကျော်ကြီးရပါဟင်တဲ့ရမှားပါပဲလားဟဲ့ဟင်ခုမှမှားပါပဲလားဟင်ဟင်နေမှာတော့မြင်းနဲ့တူမိုက်တဲ့ကောင်လို့ပြောတယ်မြင်းနဲ့နေတော့သူကငယ်တယ်မြင်းနဲ့ဒီအောင်ကြီးနဲ့ဘယ်သူကငယ်တဲ့ဒုံးဆို ဟုတ်ပါမလားမင်းမြင်ကြီးတဲ့ပုံစံနဲ့ခေါ်တယ်ဟင်ကျန်ရပါလားဒီသာဒီသာအလေးကြီးဆုံးဒီသာကိုအာကိုဟုတ်ပါဒီသာပါတော့အဲပြောရင်တော့အလေးအကျင့်ကိုပြောတယ်တိခါရင်ဒီသာအမဘာဒီသာဒီသာပြောတာမဟုတ်ဘူးမှတ်တဲ့နည်းနဲ့မှတ်ပါဘယ်နည်းနဲ့မှတ်မှမဟုတ်ပါဘူးမှတ်ဖို့လူရင်ဟုတ်နော် မှတ်ဖို့လိုရင်မှတ်ပါကြိုက်တဲ့နည်းနဲ့မှတ်ပါပြီးတော့ဘုရားကအပြင်ကတွေ့အပြင်မှတ်ပါတယ်အတွင်းကတွေ့အတွင်းမှတ်ပါတယ်ဘယ်နေရာရေလို့ချက်ကောင်းတော့တွေ့နေတယ်လို့ဆိုတယ်ဟုတ်ပါဘူးဒီသာဝါခာယေခန္ဓာလူပါဘယ်သာဝါခာယေခန္ဓာလူပါဟောတော်ပါဗျာဟင်ဘယ်နေရာမှားရမယ်လို့ဘယ်နေရာမှားရမှာလဲလို့မင်းပါဘူးအပြင်မိအပြင်မှားလိုက်အတွင်းမိအတွင်းမှားလိုက်တယ်လို့ပြောတာ ဟုတ်နော်သူကမှာဟုတ်တယ်မှာပါအဲ့ဒါကိုသူကသိခါတယ်သူကလို့ခေါ်တာနော်ဟုတ်လားသိခါရင်ဒီလားသိခါရင်ဒီလားအဲ့ဒီသိခါရင်ဒီလားကိုင်းနေတဲ့ပုဂ္ဂိုလ်ဒီသမာဓိနဲ့ပညာနောက်ကဖက်တွဲသူ့ဟာသူလိုက်တာသူပြောနေကြတယ်လို့အကျင့်ဒီသိတဲ့နာဒီဝါကျင့်တဲ့ပုဂ္ဂိုလ်နာဒီဝါကျင့်မှာနာဒီဝါမပိတိလာတယ်နဲ့ပိတိလာရင်နာဒီဝါကြောင့်တိလာတယ်နဲ့ ဟုတ်ဗျာနင်းကြီးခဲ့လို့လည်းပြောဖို့မလိုဘူးနင်းကြီးခဲ့လို့လည်းပြောဖို့မလိုဘူးတို့ကသိဖို့ပဲဖြစ်တယ်ဟုတ်ကဲ့နော်ဟုတ်ကဲ့နော်ဒါတော့ရှင်ဗျာမြတ်သာလည်းပြောရင်တော့ဒီလားဒီကသမားဒီသိခံရပါတယ်အပြင်နဲ့ပြောလိုက်ရင်တော့ကျင့်ကြည့်ပြီပဲကျင့်တဲ့နေရာဒီလိမ့်မယ်ဒီရင်ဒီလိမ့်မယ်ဟုတ်ကလားဗျာဟင်ဒီအောင်မြတ်ပါမလားဆဲဝန်တော်နဲ့သမာဓိရှိတယ် ခဲချင်းချင်းတော့ခဲထဲမှာလည်းစိတ်ချင်းဟင်ခဲထဲကျင်းတဲ့ပုဂ္ဂိုလ်ခဲထဲမှာပဲစိတ်ချင်းသူ့တော်ပဲတာမတိပေါ်ပါပေါ့ဟင်ဘာမှမနေတော့ပုဂ္ဂိုလ်ပေါ့ခဲထဲမှာပဲကျင်းခဲထဲမှာပဲသိရှိတော့လားဘယ်မှမရှိဘူးဒါသိရှိကြောင်းတော်ကတို့ကိုယ်ကိုယ်ရဲ့ကိုယ်တကြီးကြောမှုရဲ့ကိုယ်တကြီးကခဲပဲကြောက်ရတယ်နှစ်ဖက်လေးနားလိုက်တာတခါတလေတင်းမင်းကိုချိုးလို့မရဘူး မိကြသားမောင်မနေကြသားမောင်မဘောဟင်ပြီးတော့သားကြင်ကြတော့ပါတော့ကိုခဲကြပြီနည်းနဲ့ပကံဘုံနဲ့သားမောင်ကျင့်နေနေရပြီးတာတော့တီးတော့ဘယ်လောက်ထိပြီးတော့ဆိုဖဲချိုးတာနဲ့ဖဲချိုးတာနဲ့ငါပါကြတာပြီးတယ်ကြာကြောင်မြဲတော့ပြီးဖဲချိုးတာတော့ ငါဘာကြလဲချက်ချင်းပြီးပြီပြီးသားတယ်ဟုတ်တော့ဘယ်အမျိုးတို့ပြင့်ပါများပြင့်တဲ့နေရာတည်တာပဲတည်ပါများရင်ပြီးတာပဲသူပြောချင်တာဒါပဲဒီမဟုတ်ဘူးမေဦးမလားမဟုတ်ဘူးလေဒီသားပဲနော်ဒီမဟုတ်ဘူးလို့ဘလို့ပါတာရင်ဟိုတော့ဘယ်နေရာပါဖို့ပါဖို့ချက်ချင်းပြီးဟုတ်ညတို့ရွှေချောင်းတော်မှာဟို ပြောတာကြားခဲ့မှုပါတယ်ဝိချီရမင်းနာတဲ့ဟောဒီဝက်ပဲပေါ်မှာတော့ချက်ချင်းသိတယ်ဟုတ်ဗျာဒီပေရာမျိုးကိုကျင့်နေကျင့်နေတာပြီးလိမ့်မယ်စိတ်တော်ဝင်သာဒီပါမလားပြီးလိမ့်မယ်အဲ့ဒါကိုကျင့်ကြည့်ပြီးသိခါသုံးပါအဲ့ဒီဒီလာမျိုးအားကိုရပါတဲ့အဲ့ဒါကိုကိုယ်တိုင်အားကိုရမယ်တောင်းတဲ့သမားရဲ့အရေးကြီးဆုံး ကျင့်နေတယ်နော်သူကတောင်းတယ်နော်တောင်းပြရမှာမဟုတ်ဘူးသင်ရတာလားသူကဟင်ဟင်တက်ကိုတက်ရလားသူကဟင်ဘုပ္ပလိုမနာရတဲ့တာလားတုံနေတုံနေဟုတ်ကလားနာမည်ရောက်ချင်တာလားဖြေးပြီးရောက်ချင်နာမည်ရောက်ချင်တာတုံနေတုံနေတော့မဘောပါ ဟင်ဟင်ဘလို့အရှိတလားတို့နောက်နှလားရှောဟင်တောင်တဲ့လူတို့ကတဲ့အဲဒီလာကြည့်တာအဲသိခါလူလာခေါ်တယ်ပါဏာတိပါဒအာမပါဏိပြောတာမဟုတ်ဘူးဟုတ်နော်အဲဒီသိခါတွေဒီလာကြတော့ဘာကိုရဘူးကိုနဲ့နေပါသွားရရပါမှာသူနော် အဲ့ဒီသိက္ခာဘယ်မှာဆုံးမလဲဘယ်မှာပြတ်တယ်မိစ္ဆာဝမပြတ်တယ်နော်ဟုတ်နော်နိဗ္ဗာန်ဝမပြတ်တယ်နိဗ္ဗာန်ဝမပြတ်တယ်ဆိုတာတော့မပြတ်သေးပါဘူးဘုရားရဲ့ဒီသာပုခါကိုတို့ခုချိန်ဒီခိုးလို့ရတယ်ဟုတ်တယ်နော်ဟဲ့ဟုတ်တယ်နော်ရှင်ဘုရားတော်တာကိုတို့ဟုတ်တယ်နော်ဟဲ့ရှင်ဘုရားတော်ပြောနေကြတယ်ဘုံတော်နန္ဒကံတော်နန္ဒ ဉာဏ်တော်နာကတကူတော်နာကတော့သူလည်းကျုံကံတော်နာကတော့ဘုရားရှင်ရဲ့သစ္စာပေါ်ပါလေဘုံတော်နာကတော့ဘုရားရှင်ရဲ့သန္တာပါဝင်ရပေါ်ပါလေဟုတ်နော်တကူတော်နာကတော့ဘုရားရှင်ရဲ့သမထကပေါ်ပါလေဉာဏ်တော်နာကဒီဝိပဿနာဉာဏ်ဉာဏ်ကပေါ်ပါလေဟုတ်ကြအဲ့ဒီနာကတော့ကံတော်နာကလည်းသူ့ရဲ့သစ္စာကဘယ်လောက်ရှိလဲခုချိန်ဒီသူသာရတယ် နိဗ္ဗာန်သွားတာတော့သူနိဗ္ဗာန်ဝင်သွားတာတော့သူ့ရိတ်ကိုလို့ရအောင်ကြီးရဟင်အဲ့နောက်ကြည့်ဒီလာတာအာကိုကကိုနောက်ကသူရဲ့ပေါ့နော်ပြီးတော့ဒီနာကသူ့ဘုံပုဂ္ဂိုလ်မှာပေါ့အာကိုရတော့သိချာရတော့ဒီလာတာလေဟဲ့ဒီလာကိုသွားတယ်ရှိတော့ ။ညာနဲ့တို့ပြီးပြီးကြတော့ခုခုဆောင်လာတဲ့အတွင်းကြီးပြီးပြီးပြီးရှိကြမှာပေါ့လား။ဒါကြတော့သူတာလည်းရှိတယ်ပုတ်တာလည်းရှိတယ်။မတော့မပုတ်ရင်လည်းသူများအယူခံရတာလည်းရှိတယ်။ဟုတ်နော်။ဟင်တို့ပါတော့အဲဖြစ်လို့ပေးရတာလည်းရှိတယ်လို့မုံလို့ပေးရတာလည်းရှိတယ်။ကြောက်လို့ပေးရတာလည်းရှိတယ်။နော်။ဒီဒီလာကဘာလို့ပေးဘူးလို့ဒီ မှမရပါဘူးကုဏတာမျိုးပါဘူးကိုယ်ကိုယ်ကိုယ်ကိုယ်ပါဘူးဗျဘယ်ဘဝလဲအာယုံမှားလို့အောက်တာပါဖြစ်တာတော့မျက်နှာလုံးရပါတို့တို့ပြီးအလောင်းတော်ကြည့်ပါဒီအာယုံမှားလို့တရိစ္ဆာဖြစ်တာတော့ဒေါင်းမင်းကြီးတဲ့ငုံမင်းကြီးတဲ့ငါမင်းကြီးတဲ့ဘယ်တော့မှတပည့်နဲ့ဖြစ်ဟုတ်ပါ သီလကိုအဲ့လောက်အာဟုနာပါဟုတ်နော်အာဟုပြီးတဲ့တဏှာပြီးတဏှာတက်လမ်းပါဟင်တောင်းခင်းမရအောင်တောင်းလေတော့ရောက်ရဟင်သူ့ဘဝဘုရဘဝကသူတို့ပြောနေကြတော့ဘာလို့ကန္တာရခကြီးဆိုတန်ခန္ဓာရခကြီးကရှေ့ပြောနေဘယ်မှာဆုံးတယ်လို့မသိသေးဘူးဟုတ်နော် ဟိုလိုဒီဂျစ်တို့ဘယ်လိုပဲကြတော့ဆာဟာရာဒီဘက်ကြတော့ဘူဘီတို့ဟုတ်တော့တင်္ဂဘာကြီးတွေဒီတော့ဟိုဒီတော့ပဲမရှိပဲနဲ့အဲ့ဒါကြီးဘယ်မှာဆုံးတယ်လို့မသိတယ်လို့တို့ဘုသူတွေရဲ့ဘဝဘယ်မှာဆုံးပါကိုပွင့်ကြီးရဲ့ကြောင်းပဲသိတဲ့ကိုယ်ပဲငါကကိုပွင့်ကြီးသိတဲ့တလေးကြီးတော့တလေးကြီးပါပဲလေ ဝိတရေကုံတော်တလို့ရှိတာလေတခါလေဦးဝင်းကြီးကြောင်းဘက်ဆေးလိုက်တဲ့ကိုယ်ပဲသူဘဝလေချုပ်တယ်မယ်ဘယ်တော့ဟုတ်ပါလေကိုဒီကိုယ်ဝင်းကြီးဆေးလိုက်ကမှအေးရင်ဆုံးဦးတို့အဲ့ကောင်ဆုံးမခြင်းဝေးဆုံးလာတို့ဘဝဘယ်ရှိသွားပါမလဲဥဒုတဲ့ကတိမသိကြဘူးနော်နောက်ဆုံးတို့က အပေဘုကကျွတ်တဲ့ပထမမလောက်ကြီးရောက်တယ်နော်ခုနကဘဝပေါ်ပြောလို့ရတယ်နော်ဟုတ်နော်နိရှင်ပြရကြတာကြတော့ခုနကဘဝလောက်ကိုပြောလို့ရတယ်နော်နိအဲဒီသောတာပန်ပထမဆုံးအဲအရိယာဂတိလောက်မှာမရောက်သေးရင်ဒုဘဝပဲရှိဆုံးမှာမသိဘူးသွားမှခင်ဗျာစီရှိကြီးဟုတ်ကဲ့နော်ခရီးရှိခရီးရှိခရီးရှိ ဒီကိုရှေ့ဆရာမထေရကြီးကသုတ်ခင်မောပြခင်မောသုတ်ခင်သုတ်ခင်ဆုံးနေတာဆုံးနေတာကယုံနေတာပြောတာဆုံးတာနဲ့ယုံတာဘူးဟုတ်တော့အဲ့ဒီဆုံးတာကလည်းတမန်ကြီးအဲရွေးစုပ်ကိုလိမ့်စုပ်ဆုံးတော့ဒုက္ခနဲ့ပြောရင်တော့ဥဒုတွေပြူလာတယ် ဥဒ္ဓဟာတို့ပြုကြည့်ပေးတယ်ဥဒ္ဓသင်္ခါရပေါ်ပါဥရုဘူပြင်းတော့ဥရုဘူပြင်းတာတွေပါလေသူမှာပဲပူရောဩဒါသတိမှာကြည့်တယ်ကြားမှာပေါ့အဲ့ဒီကြားတွေပဲတို့ကုသနေကြတာနော်အဲ့တော့စိတ်ကြီးကြားလာစိတ်ကြားတော့တို့ခံကြားနေလို့ပါပေါ့နော်ဒီတိုင်းကံကြမ်းထားလို့ဥဒ္ဓတိတဲ့ တို့ကြီးရဲ့ကြောက်တာလည်းလားကဘာနဲ့ကြည့်ဖြစ်တယ်ဟုတ်နော်ကဘာနဲ့ကြည့်ဖြစ်နေတာဟင်ကဘာကဒုရနာသနာအဘူတိုက်နေတာဒုမူလာဘာဘာဒီတော့ ATT ဖြစ်ဟုတ်နော်အဲ့တော့ဥဒုကြီးတဲ့ဘူလာကိုအပါရီတိတဲ့ချမ်းလို့အဲ့အပါရီတို့နောက်လူတွေကြတယ်တိတဲ့စိတ်ချမ်းလို့တိတဲ့ခံချမ်းလာနေတူသက်သာလာပါအဲ့ဒီနည်းနဲ့ဒိတ်ကြီးဖြစ်ပါပါ ဒိတ်ကြီးဆင်းနေတဲ့ဝါမကလေးဟုတ်နော်ဒီခံဖို့သာကြံထားဟုတ်လားခံရမှာတော့ဒီကြံဟုတ်လားဒီဒီဘဝပြီးနောက်ဘဝဆက်ခံဖို့ဒီကြဒီကြတော့ဖြစ်နေတယ်ခံရမယ်ဟုတ်နော်ခံရမှာနော်တို့သုတ်ဖြစ်တယ်လားဒူလာဖြစ်တာတက်တန်းဒူဒီဒူလာဖြစ်တာ နော်တတန်းဒုံလေးတတန်းဒုံလေးဒုက္ခတဲ့မှာလူလာဖြစ်ပြီးတတန်းဒုံလေးလူလာဖြစ်ပြီးအဲ့တော့တို့သွားမယ်ခင်ဗျာခကြီးစီကြီးဆိုတော့ရထားတော်လေးရောက်နိုင်ကြတာကြောင့်ကျူးစားကြပါနော်ရောက်နိုင်ကြတာကြောင့်ပေါက်နိုင်ကြပေါက်ဟုတ်နော်ဒီအဆုံးတော့ရောက်လည်းမရောက်ဘူးတို့ကြည့်နေပြီဒီမရောက်ဘူးရောက်လည်းတော့ဘသူအာမခံနိုင်တယ် ဒါတော့မရောက်ပါဘူးကွာဘယ်သူပြောရဲလို့ဆိုပြောရဲဒီသမီးရဲ့လက်တင်ရိယာဖြစ်တယ်ဟုတ်နော်ဒီဒီနေ့ကြည့်ပြီးတောင်းလောင်နေပြီပဲလက်တင်ကဒိုင်းနဲ့ဖြစ်နေတယ်သိချတာသိချတာပါဘုရားကြောင်ရောက်ပဲလေပေါ့ဟင်ဟင် နင်ဘယ်မှာမပါဘူးပြလိုက်မပါဘူးတော့ဟုတ်ကြဒီဒုက္ခတို့ဒီရလေးညရမှာဟုတ်ပဲကျွေတနေ့ငွေတနေ့ဟုတ်ဟုတ်ကျွေတနေ့ငွေတနေ့ဒီဒီနေ့ရမှာတဲ့နေပြည်တော်ရေးအဖြစ်ဖြစ်တာအင်ဂူရီမာလာတို့ကြည်သေးလူတိုင်းနဲ့ရဟန္တာရှိပါတယ်ဟုတ်ကြနိဘုရားတဲ့ကအင်ဂူရီမာလာကြည်လိုက်လေလူမိုက်လေးတတ်နေတာလေး ဟင်အဲဖြစ်တာပဲအဲ့တော့ဘယ်သူမှပုံမိကားကြပြောလို့မရပါဘူးကြည့်ပါကြည့်ပါအကျင့်ကပြောပါလိမ့်မယ်ဟုတ်လားဟုတ်လားသူပြောနေကြစကားကိုလို့ရှင်တော့အဲငွေ30ဘယ်ချိန်အပီးတို့ရှားပြီးတော့ဖက်ရမယ်လို့ဘယင်ကအမိန့်ထုတ်ရင်ကိုကြရှိသူကတော့ကြခဏနဲ့ရပါ ဒီကြာထဲရှိသူကတော့ဘူးကြတာတော့နည်းနည်းတော့ကြာမှာပေါ့ဟုတ်ပါတော့ဟင်ဟင်တို့အားတွေကဒီကြာအောင်ရှိရတော့ဘယ်လောက်ရှိရောသူဘယ်လောက်ရှိရောဝေးအောင်ပါဒီတရားပြီးကိုဘုန်းတဲ့နောက်သားလူပြီးတယ်ဘယ်လိုရှိလို့တို့အားလေးဟင် ရပြဖို့တော့ဘုရားပြောပြလို့မအပြဖို့ပါလေ။ဒီလူဘဝမှာမိမ့်မိကြည့်နေရတာ။ပြီးတော့ဒုသွေးမပါဘူးမိဘသွေးကြောင့်တရားပါလာဖြစ်နေတာ။ဟုတ်နော်။ကိုယ်ပိုင်သွေးမဟုတ်ဘူး။ဒါတော့မြေယုခလာကိုတာပါလာဆိုတယ်။ကိုယ်ပိုင်အာထုတ်ပြီးကိုယ်ကိုယ်တိုင်ပြီးကိုယ်ပိုင်ညာနဲ့ဗုဒ္ဓဘာသာကိုခံယူတာမြေယုခလာကိုဗုဒ္ဓဘာသာကိုခေါ်တယ်။ဟုတ်လား။ အဲဒီဒီတို့ကရောက်အောင်ကိုယ်ပိုင်ညာနဲ့ဘုရားဘာသာဖြစ်ရတယ်ဟုတ်ပါအဲ့တော့ခရီးရတော့ကသုတ်ခိခရီးကြီးခရီးကျမ်းပေါ်ပါဗျာဟုတ်နော်တောင်နေပြောရင်တော့အောက်ပြီးအောက်လာတောင်မဟုတ်ဘူးအထက်ကတောင်တောင်ကလေးဟုတ်ကဲ့သူအောက်ပြီးအောက်လာတော့တိတိတိတိနေလည်းမဟုတ်ဘူးမိုးဆိုးနေတာနေကြောင်ဖူးဟင်ဟင်သူအညာတောင်ကတော့ဘယ်လိုလဲ အရှိဦးတော်နဲ့ပါတယ်နေလို့သူအတောင်ဘုံဘွားမှာဗျာတက်တယ်လားသူကတဲ့ရမှာပုံတာပါပါသိသိရမှာဒါလေးပြပါတော့ဒီလားနဲ့ဒီလားဒီရေးချီဒီလားဘုံနဲ့မပေါ်ပါနဲ့အာကိုရကိုသိတာလို့နော်ရှိတဲ့ခံယူတာပါအမျိုးမျိုးကျက်သိရင်ကျက်သိတယ်သူ့တဘာဝအတိုင်းလည်းကျက်သိတယ်ဟုတ်ကြ သာသမီအာဟုတော့သာသမီကတော့ခိုင်ခံမြဲနေတာဘုမဟုတ်တခုနဲ့သူလည်းတို့နဲ့ဒီခွဲနဲ့ခွဲနေတာပဲဒီခွဲနဲ့ခွဲနေတာခွဲနေတာပဲသာသမီအာဟုနေနာတို့တဏီတို့အာဟုနော်ခွဲနေတာမကွဲဘူးပဲကွန်းတော့ဒီနာတော့တော့ ဘဝစက်တိုင်းပါနိုင်မှာမဟုတ်ဘူးဆိုတော့ဒီလာပါဟုတ်ကဲ့ဒီသီလသာအာကိုရင်မိမိနဲ့အတူတူများရဲ့ယူတည်မှုခံစားခံယူရပါဘူးဟင်ဒီသီလသာတို့ရှိခဲ့ရင်ပေါ့လေဟုတ်နော်ဒီသီလသာရှိခဲ့ရင်တို့အတူတူများရဲ့ယူတည်မှုကိုခံယူရပါမယ် ဟုတ်လားဟင်ကိုကိုအခုနေဆိုတော့ကိုမိသားစုတော့ခေါ်ပေါ်ခဲ့ဒီအောင်ကြီးလေးသားသမီးကနေကြီးကယူသေးရလားဟာဟုတ်လားလေဒီလိုပုံများတော့ပုံပေါ်မှာဟုတ်ပဲဟင်ကိုကလာရဲ့ဟင်ပြီးတော့ပြည်စည်းလာလာပါမတောင်းပဲနဲ့ကြာချင်ရဟုတ်တယ် တောင်းလို့မလို့တော့ draw ပါကပေါက်ပြတောင်းရတာသီလရှိသူကတော့တောင်းပဲနဲ့ရတာဟုတ်နော်ဟုတ်နော်သီလပြင်ပြင်နောက်ကသုကာနိကတုတင်နေတာမဟုတ်ဘူးသူသူကြတဲ့ကာနိကတုတင်ပြီသီလရှိသွားရင်ကာနိကတုလူလူပေါ်တာပဲတရားတင်ကကာမနာတမဖြစ်နိုင်ကြရပဲသူရှိတဲ့ကာနိကတုကလည်းပေါ်နိုင်တယ်သူရှိခန္ဓာကဘုရုမိပါတယ်ဒီဘုရုပေါ်ပြသွားတာနော် ဝေကုလို့တောင်းရသေးတယ်တောင်းပါဗျာဝေကုလို့ပေါ်ပြသွားတာအဲ့ဒါသင်္ခါရလေးကလည်းပေါ်သွားတာလေဟုတ်နော်မတောင်းနေကြဟုတ်ဗျာတောင်းတာကတောင်းလာကြဒီပြီးတော့တောင်းတာကအောက်ကျခံပြီးဒီတောင်းပါဒီတို့ဘုရားတော်အောက်ကျခံလာပါဘူးသူတို့လူချင်းသူပါသူကနည်းနည်းနည်းနည်းချုပ်ပြီးပြရတယ်တတိတော်ပြည်ပြည်လေးဒုက္ခတော်ပါဗျာချင်းရောက်တော့အားဖြင့်ဆရာတော်ပါပဲ ဟင်ဟင်ချင်းအောင်တော့အပြင်ကတောင်းပေါင်းမှမှနဲ့ကိုသူပါလာလားဟင်လာလာပါလို့ချင်းဟောတယ်ဒီလားဒီလားဒီလားနဲ့ဒီအောင်လားနော်သိခါတယ်ဒီလားဟောဘာလာဒီပါလားအမဘာလို့ပြောတာလို့ဟုတ်နော်သိခါတယ်ဒီလားသိခါတယ်ဒီလားဟင်ဒီလားသိခါတယ်ဒီလားအကြီးကြီးဆုံးပဲပြီးတော့မိမိမိကိုနေတဲ့ထောက်ခံနေတဲ့ပရိသတ်ဒီအန္တရာယ်ကင်းကင်း ကိုထွက်ပြီးဒုံးနဲ့ဒါနဲ့စောင့်နေဆိုလို့ဟုတ်နော်ဒီကိုဒီလာတင်ကြည့်တာနဲ့ကိုကကိုမိဘနေတဲ့ကိုထောက်ပံ့နေတဲ့ပိတာကိုလိုအန်တရကင်းပါပါတယ်ဟုတ်နော်ဒီဒီလာရဲ့သတိဒီလာရဲ့အကျိုးကိုတွေမဟုတ်ပါဘူးအကုန်လုံးပေးနိုင်ပါသေးတယ်ဟုတ်နော်အကုန်ပေးနိုင်ပါသေးတယ်ဒီပြီးတော့ပေးဆုံးသွားတဲ့မိဘများဒုက္ခတိပုံကိုလည်းပို့နိုင်ပါ သီလဘာဖြစ်လို့သူတို့သွေးတဲ့ဟိုပေးထားတဲ့ဘဝနဲ့ဒီမှာလုပ်နေတာလေဟင်ဟုတ်မဟုတ်ဒါသူတို့ပေးထားတဲ့သွေးမဟုတ်ဘူးလားသူတို့ပေးထားတဲ့သွေးနဲ့တို့ရင်သူတို့ကဘုံဘုံရဘုံဘုံရပါလေကိုကောင်းလာလို့ပြီးသူတို့လူလူနေကောင်းတာဖြစ်ပါအဲဒီဆုံးသူမိဘများသူကတိဘုံမှာရောက်ပြီလို့ဟုတ်တယ်လားဟုတ်နော်ပြီးတော့ကျင့်နေတဲ့နေရာမှာ မိမိကျင်စေသိက္ခာကိုတို့လာဆောင်တဲ့ကာမအာယုတင်နေပြီဘဝသက္ကသဆောင်ခဲ့တဲ့ကာမအာယုဟုတ်လားပြီးတော့ဘဝသက္ကပူပေါင်းခြင်းခဲ့တဲ့နောကနောက်လိုက်နောက်ပါပိဋကရဲ့ဗတ်ကြီးတောင်းနဲ့တွေးဟုတ်လားจิตကြီးလည်းတောင်းပါပဲမုံကြီးလည်းတောင်းပါပဲဟုတ်လားအဲဒီဟာဒီကိုသွားမှုနိုင်တာလေဟောဒီလား ဟုတ်လားနောက်တော့အာယုန်ဒီအဲဒီကာမအာယုန်လွန်မှုအဲဒုလိုက်နောက်ချက်တာကိုလွန်မှုအနိုင်ယူနိုင်တာလေဟောဒီသိတာဒီလာတာနော်သူအဲ့လောက်ဒီလာအာကိုဝါမှာနော်ဟုတ်လားပြီးတော့တောတောင်ဖက်ပြီးကျင့်တယ်ဆိုရင်လည်းနတ်တီရဲ့အောက်ချက်ကိုဟောဒီသိလာဆိုတာကြပါလိမ့်မယ်ဒုပါနေပါပြီးမှခြားဖို့လိုတော့ဟုတ်လား ကိုကျင်တာကိုမန်းနေပါပဲခန္ဓာကမနေနိုင်တော့သူ့ဘာသူစောင့်ပေးရသူ့ဘာသူစောင့်ပေးရပါတောတောင်အကျင့်ကျင့်လို့ကျင့်ကျင်တပါဆိုရင်လည်းနတ်သူရဲ့အဆောင်လျှောက်ကိုခန္ဓာကသိနိုင်ပါသေးတယ်ဗျဟောဒီသီလာဟောဒီသီလာလုံနိုင်ပါမလားဟင်ဘုရားရဲ့သူတို့ကြတော့ဒုက္ခမှမသိဘူးတို့ခေါ်လို့ပါလားလို့ အဲတော့ဘာတော့တောင်ပြပါလာလို့ပြောရတာဟင်ဟင်ပြတော့တဲ့ဘာတော့တော့ကဟင်ဒီပြီးတော့ဘိုးလူကျင်တဲ့သာသမာဖချမ်းသာခံစားခြင်းသလားမေဖို့ချမ်းသာခံစားခြင်းသလားနိဗ္ဗာန်ရဲ့ချမ်းသာခံစားခြင်းသလားဟောဒီကိစ္စဒီလိုပါမဖြစ်တော့ဘူးအဲ့တော့ဒုအာဘဝမှာသီလအာဘဝသံဃာ တီလာနဲ့ယောဂအစဉ်ပြည့်ပြီးသားပါတပင်ပြီးတပင်နေပြီခြင်းပါလေဟင်ဟုတ်လားတောင်တဲ့ခကြီးပဲဖြစ်ပြီးခြင်းပါလေတောင်ရင်းခကြီးမဖြစ်ပြီးခြင်းပါဟုတ်ဟင်သူဒါရီယာကောသင်ပါလားတက်ပါလားမေးကြည့်ပါဟုတ်အခုပဲလေခြေဦးလဲထားတာကအသင်ပဲလက်ထားထားလားအတက်ပဲလက်ထားလား ဘယ်လောက်နဲ့ရှင်းဘက်ကတက်တဲ့လုံးနှစ်ဖက်ပြီးတာတွေးလိုက်လေဟုတ်နော်ဘာတွေတွေးလို့ကိုလိုချင်တာတွေးသိတာပဲဥပ္ပခါဟုတ်ဟင်ကိုလိုချင်တာတွေးနေအတွေးကတော့ဘယ်တော့ရလဲဘယ်တော့မှရဘူးဗျာဟင် ဟင်းကိုလိုချင်တာမရမချင်းတောကတာပေါ့ဟုတ်လားအဲ့ငယ်ရဲ့ဒီငယ်ရဲ့ပြီးတော့ကိုလိုချင်တာပေါ့ဘာဟဲညာဟဲဆိုတော့တော့တို့ဘာတော့ပညာတတ်ထားတဲ့ဟာအာရုံနဲ့မဟုတ်ဘူးလားအဲအဲ့ဒီပညာအာရုံနဲ့အဝိဇ္ဇာကိုခေါ်တာပါမောဟကျက်လို့ဒီလားအဲ့ဒီကျက်ပြီးဟာကျက်ချင်းကျက်ဆွဲဆွဲပြီးကျက်ချင်းရောက်ဖို့ရတာဟုတ်လား ဒီအဲဆိုဝက်ဒုံကဝက်လို့ကြည့်ထားတယ်ဟာအဲ့ဒါကဝက်ဆွဲဆွဲပြီးဝက်ထဲရောက်တာပါဒီမင်းကဝက်အင်းကြီးလည်းကဝက်အဲ့ဒါဝက်စစ်စစ်မရှိဘူးမင်းကသူမင်းကသားလေးဝက်ပြန်ဖြစ်နေတာအင်းကြီးလည်းသူအင်းကြီးလည်းသားလေးဝက်ပြန်ဖြစ်နေတာဟင်ဟင်ဟင်ဒီဝက်စစ်စစ်နဲ့ချင်းမနေနဲ့အစွဲနဲ့သားလာတယ် ဒီအဲ့တော့တို့ကပါလိုက်ကြရဝက်ဟိကျက်ဟိဉာဏကားလာမဟုတ်လားအဲ့တော့တို့ကအတဲပဲပဲထားတော့ဆင်းပဲပဲထားဘယ်လောက်ကြာလဲဒီဘယ်လောက်ကြာလဲလို့ဆက်ပြောင်းပြောင်းနေပြီလားမင်းအောက်ပဲလက်ထားလားတဘောဝါလို့24လားခုတက်ထားတာဘယ်လောက်တက်လဲဘယ်တော့မှတည်ဘူး ရောက်ကုန်ပေါ်ပါဟေးရောက်ကုန်ပေါ်ပါလားဟင်သူတို့မင်းကုန်းနဲ့အင်ကြီးလက်ကိုဘုရားဘာသာတင်ရနေပဲဆက်ရတယ်အရှင်ဘုရားရှင်ဘုရားဆိုပါတော့ပဲဆက်ပြီးမတက်ဘူးမင်းကုန်းတွေကိုဘုရားဘာသာတင်ရတာရှင်ဘုရားဆက်တယ်ဆက်တယ် ပြင်ဖရကြောက်ရမှာပဲပဲနေတော့ဘောမအခုတော့ဘယ်လောက်ရှိတော့ခင်ဗျားကမျောနေတဲ့ရှိပြီဆိုတော့ဟာဘေးကြတယ်ဘေးကြတယ်ညောမလီနဲ့ဆင်းပြီဘုရားကြောတော့အားရဟိုပဲကောင်းနေပြီဟင်ဟင် ပေးကြတယ်သိမဲ့ပဲကြောင့်ပေးကြတယ်ဟုတ်တော့တို့ဒီကတက်ချင်တယ်ကပြောတာမတက်ဘူးတော့ဟင်လူဘဝမှာသာသိသိခြင်းလို့ဘုရားဘာသာမြင်ခံတာအဖြစ်မြင်ပြီးကိုနာခံမှာသာပြီးအဖြစ်တက်မလို့အဖြစ်တက်တဲ့နာကြောင့်ကျင့်မလို့တို့လာတာအဲ့ဒီရွယ်ချက်ကိုဒီမှာဟုတ်တော့ တက်တော့ယုတ်ကတော့ယုတ်ကရှိတယ်နေလဲနေအလားလဲလားရှိသေးကြည့်စိတ်ကတော့အမြဲတမ်းအမြဲသိမကြည့်ကြဘူးကြီးပလားဟဲ့ဟင်ဘောင်းတော့ယုတ်ကတော့ယုတ်တာဒီမနေ့ကတည်းကနေ့ကတည်းကနေတာသာတော့သူ့ဥသာကိုကြည့်တယ်ဆိုသူလူပေါင်းကြီးကတော့ပေါင်းစိတ်သာကတတိယ သူ့ဥစ္စာမကြည့်တော့စိတ်ကဘလောက်ကြီးလာကြီးသေးလားအဲခုနကကိုယ်စေပေါ်လေးမကြီးသေးဘူးဟုတ်ကလားငယ်သေးတယ်အားမရှိတော့ငယ်သေးတယ်ငယ်သေးတယ်တပြောဟုတ်ငယ်သေးတယ်မပြောငယ်သေးတယ်အားမရှိတော့ငယ်သေးတယ်ကျမပါဟင်ကျမပါဗျာဟုတ်ကျမပါ စားရမှာပြတ်ပါဘူးမပြတ်ဘူးဟေးရေသေးတယ်ရေသေးတယ်ဟေးသူဘုရားလက်ထက်တော့ဒါရှင်ဘုရားတို့ခေါ်နေကြတယ်ဒီမှာပါရှင်ဘုရားတို့ခေါ်နေကြတယ်ဘုရားတို့လည်းခေါ်ပါဘူးဘုရားလက်ထက်ကဘုဟုပုဒ်ကြီးကပေါ့လေပါဠိလိုပြောတာဘုဟုပုဒ်ကြီးကတော့အားရသမီးတွေများတဲ့ဝိညာဉ်ကြီးပေါ့ဗျာအထွေးမှကြီးရိုးရိုးမိမ့်မှကြီးမဟုတ်ဘူးအထွေးမှကြီး ဟုတ်ဗျာဟိဒိုမင်းကုန်းခေါ်တော့ပါတော့ဒိုသာသမီပေါ်လာကြတော့လူကြီးတက်တယ်ဟိလူကြီးတက်တယ်လူကြီးတက်တယ်ပြည်ပြီးပေါ်လာကြတော့ပြည်ပြီးကြီးတက်တယ်ဟုတ်ဗျာလူကြီးတက်ပြည်ပြီးရတာဘူးပေါ့ဗျာဟိုကလည်းသားသမီးကလည်းအဲတို့အများကြီးသူတော်ပြထားပါတော့ဘာခုနှစ်ယောက်သမီးခုနှစ်ယောက်လောက်ရှိကြဗျာပြည်ပြီးရလည်းဂရေနဲ့ရှိရှိကြဗျာ အာကိုးတယ်သူ့ဘဝတော့ဒါဆိုထိုင်လို့သူ့ရှိတဲ့ပစ္စည်းနဲ့သူ့နောက်ကမောက်ခေါက်သားသမီးတွေနဲ့ဆိုရင်ငါဘဝမဆင်းရဲဘူးလို့ထင်တာနော်သူ့ဘဝမဆင်းရဲဘူးလို့ထင်တာတဲ့သိကူးတဲ့ဘောဗျာသူ့ကြီးတဲ့အဲ့ဒီပစ္စည်းတွေနဲ့ချိန်သိမ့်နေတာဒီလိုထားမဲ့တာ သားခုနှစ်ယောက်သမီးခုနှစ်ယောက်ညပေးအပြီးပိုင်လေသူရှိတဲ့ပြည်ပြည်ကိုတုံတင်ညပေးပေးပြီးတော့ငါကတော့ဒီနောက်သားသမီးများနေငါပြည်ပြီးနဲ့သူတို့အလုံးလုံးနေကြတော့ဒေးအိမ်ကျက်သားအာဘူရာမကိုပီလာအာမကိုဘူးနော် ပေါင်းပြောတယ်မတင်နဲ့နော်ရာလက်ထက်ကမိမကြီးတွေပြောတာဟုတ်ကောဒီပေါင်းပြောတယ်မတင်နဲ့ပေါ့ခရာလက်ထက်ကမိမကြီးပြောတာဟေးဟေးအဲအဲဝေဝေမယ်ဆိုတော့သာကလည်းဝေါ်တာတော်သူပိုင်လာမှာဆိုတော့သာနောက်ကပါလေချွေးမကဘူးဝေါ်တာပြီး အရင်ကတော့ဟိုအမေပေးမှသားပါလေခုဝေခုရတယ်ဆိုတော့ကိုကြိုက်တယ်လို့သုံးတယ်ဘောအဲ့တော့သမီးကလည်းရှင်နတ်ပေါ့ဟုတ်ကြသမီးနောက်ကပါတယ်သမက်ကဘူးရှင်နတ်ပါပေါ့ဒီအမွေဆိုတော့လည်းကားရမှာမဟုတ်ဘူးလားကားဘူးရှင်နတ်ပြီရှင်နတ်နတ်ဝေးအဲအဲ့ဒီဝေမဲ့လို့တော့ငါတော့ဘူးအမေ အမေလည်းတဲ့တော့သမီးဟာပြီးမယ်ကိုကသားကပြီးမယ်မယားဖြေပြောတာမဝေးဖြေပြောတာဒီကိုရလိုက်ပြီကြော်ရောရောရောနဲ့ပေါ်ပြားခုနကဟိုအဲတာကိုနေအောင်တမီးကိုနေအောင်တော့သူရှိတာဟုတ်ခရီးကလာလေးကိုပုံပြီးသေးလိုက်ပေါ်ပြားပေးပြီးကြတဲ့ကအိမ်ဝဲတွေကလည်းအမိကြောပေးပြီးကြောင်တော့ဆင်းပေါ်မှာကိုအိမ်ကြီးကြောင်ပါဘူး ဟုတ်ပါဒီကိုအိမ်ကိုပြန်ပါဒီအဲဒီမှာအတူနေသမီးတော့မကြည်နာဘူးကျွေးရတော့ငါကကျွေးနေရခုဝေပုံကြတော့ငါအတူပေးတယ်ဟင်ဒီနာဘုံပေါ်ပါမပေါ်ပါဗျာဟာတလီယာဘုံမပေါ်တော့လားဟေးဟင် အတူနေကသာဆိုတော့ပฏิပက္ခဖြစ်တော်တာလေဟင်တစ်သက်လုံးသူတို့အိမ်ခွဲသွားကြတယ်ကငါကပင်တိုင်းချက်ပြုတ်တွေးနေတာဝေးဖို့အမွေပေးတော့ငါအတူတူပေးတယ်ဆိုအဲ့ဒီကသာမတ်တော်ပေါ့နေဘူးနော်နေဘူးရအာကိုကျန်သလားအာကိုကျန်သလား ပုဂ္ဂိုလ်ပေါ်မှာမလာရဲ့ခြေတော်မှာနေဟင်နင်ငါ့ချင်းကိုပြောတာပါအေးကြလားဒီသားလေးကြီးမှဒီသမီးလေးကြီးမှနဲ့ဟင်အေးကြလားဒီသားလေးကြီးမှဒီသမီးလေးကြီးမှနဲ့ဟုတ်မောတူအေးအာကိုဟုတ်လားအဲတို့ပါတော့သူသာသမီအင်္ဂါတွေဒါတော့ရှင်ဘုရားတော်ကဒီမှာတော့ဒီမပြတ်ဆောင်ရွက်ပြီးမှဆိုတာလေ ဝေခါတကျေဘူးရဝေးဝေးဆိုဒီကလာတော့ပါလေအဲ့ဒါမိဘကညော်တဲ့သာသမီပေါ်ညော်တဲ့ငါမျိုးလိုစားတာပါဒီမလို့တဲ့ကြီးရင်တော့ဒီသားလေးကတွေးတာကောင်းပါရဲ့ဒီသမီးလေးကတွေးတာကောင်းပါရဲ့ဒီတို့အသက်ကြီးခဲ့ရင်တော့ဒုက္ခိတာတွေကိုသူတို့ဝင်ပြီးဆောင်ရွက်တန်ခေါင်းပါရဲ့နဲ့အဲ့ဒါသာသမီတွေအပေါ်ကိုမိဘမျော်လင့်နဲ့မျော်လင့်ချက်များချက်သာပါဆုံးပါ ဟုတ်နော်ဒီလူမပြေဆောင်ရဒီမှာနားတော့ဒီလိုရာသီသားတွေလားဟင်အဲ့ဒါမိဘဒိုင်းမှာအာဂမိပို့အဲ့ဒီငါးပြည့်နဲ့အမြဲတမ်းအားကိုးဟုတ်နော်အားကိုးပါပဲအဲကိုယ်လက်ထဲကလုတ်ပြီးခုနကဒိတ်ဆက်လာပြီးတဲ့ကစိမ့်နေတော့စိမ့်စိမ့်ဟုတ်လား သိမ့်ဟာသိမ့်ဟာဟုတ်ရမသိမ့်မှာမပူနဲ့သိမ့်ဟာဟုတ်ကဲ့ဒီအာဟုကျင်သေးသလားဟုတ်ပါမလားဒီဘသူအာဟုပါလို့လဲဘယ်အပြလာညဘောအာဟုမပါလို့ဟင်ဟင်နေနေဒီလာကြဘောစုတို့နေကေတော့နေဟင်ဟင် အဲ့တော့တမီးကမကထာတော့တတိတမီးကမကထာတော့ဒီအိမ်မှာနေလို့မဖြစ်တော့ဟုတ်ကဲ့တမီးမကထာတော့ညီရောက်ပြီးဟောတမီးကတော့တိုက်ရိုက်ပြောလိမ့်မယ်ညီကြီးကလည်းမခံလို့တော့ညီခေါ်ဖို့အဲ့တော့တဲ့အိမ်ချင်းရတာတေဘာအိမ်ချင်းတယ်ချွေးမနေကြည့်ဒီကလည်းလျှော့တာမဟုတ်ဘူးဟုတ်ကဲ့ နင်ကငါသားပြီးနေရတာဟုတ်ဗျာဒီငါပေးထားတဲ့ပြည်ပြည်နဲ့ငါသားပြီးနေတာကိုချွေးမလို့တစ်မျိုးဆက်တယ်သားကိုဆက်ထားလို့လည်းဖြစ်နေတယ်ဒီရတဲ့ပြည်နဲ့ဟုတ်ဗျာဒီကရချွေးမကိုခံနေတယ်ပြောမကောင်းတော့မီးနဲ့တဲ့တိုက်ပါတော့မီးနဲ့တိုက်ပါလားမီးနဲ့တိုက်ပါလား သတ်ခံရမယ်ဒါနဲ့ပဲဒါအိမ်မတဲ့ဘူးဟိုဒါတယောက်ပြီးတယောက်သွားလိုက်ကြတာဒါဆိုရောကုန်လဲဆိုတာသမီးလည်းသွားလိုက်တာနောက်ဆုံးအဲသမီးရောက်ပါဟုတ်ကဲ့ဘယ်နဲ့မှမသိပါလို့မတည့်ကိုကိုယ်တိုင်ကမာနချလို့ဒါငါဘာမှသမီးဟုတ်နော်ဒါငါပေးထားတဲ့အမှုငါမှန်ချလို့မချဘူး ကျွန်တော်တွေးနေပြီးနေပြတော့ကောင်းမှုပြောပါဘူးဟေးဒါရီကိုသာသမီ14ရောက်ဖြစ်လားအဖွားအိုကြီးဖြစ်လားဟုတ်ပါမလားဟေးသူကသာသမီ14ရောက်ကဆိုးတယ်ထင်လားဟုတ်နော်ဟေးအဲဒီကြောင့်ကိုအိမ်ကလည်းမတည့်ဒီအိမ်ကလည်းမတည့်မူလအိမ်ကြံနေဒီမဲ့တော့လည်းမူလအိမ်ကလည်း အဲသမီးကြီးကလည်းမခံဘူးတို့ထုံးစံတိုင်းပေါ်ရမကောင်းကြောင်းလို့ကြတယ်မကောင်းတော့ပဲရောက်တယ်ဟင်သူ့ကလာပြဒီမကောင်းကြောင်းဘူးကြီးဖြစ်မနော်ဟင်ဒီတိုင်းကြီးနေမဲ့သာကျင်ကြောင်းသွားလိုက်ပါတော့လားတဲ့တို့ကတော့ဘေကူလီမာကြီးဒီတာကိုဘေကူလီမာကြောင်းသွားရင် ရှင်စီတော့ဒီမပင်ပါဘူးအိမ်ကြွားပါအဲ့ဒါကြောင်းရောက်လာတာတော့အာဂုမာလို့နော်အာဂုမာလို့အာဂုမာလို့နော်သူနာအာဂုလို့ကိုအာဂုမကိုလို့ဟင်အဲ့တော့အဲ့ဒီဘုံဘုံဒီကကြီးဟွာလာအဲတောင်စင်းတင်နော်ပတိဘဝကနေ သိမသိနေရတောင်းပင်လားတောင်းတယ်လားတောင်းပင်ပါဗျာတောင်းပင်လားတောင်းပင်သဘောတရားတောင်းသိနေရပြီးကြောင်းရောကြောင်းတော့တော်လေကြောင်းတော့ကြာရှိတာလေဇွာမတော့ကြာရှိတယ်မထင်နဲ့ကြောင်းတော့တော်လေကြောင်းတော့ကြာရှိတာပဲအဲ့တော့ဒီတက်ပြီးရွယ်ကြီးနဲ့သူ ခုနကဘာလို့ငယ်သေးတဲ့အပွားနဲ့ဒီလိုလောက်ပြီခုနသက်၆နှစ်လောက်ဆိုတာဟိုအဲ့ဒီပွားရတဲ့ပြီခုနသက်၆နှစ်လောက်ရှိတယ်အဲ့ဒီဟိုမှာကြောင်းလိုက်တော့ဒီရွယ်ကြမှာတော့သူများကိုချက်ချက်လာလာဆုံးတာပွားနိုင်ပါဦးမှာအဲမပွားနိုင်ဘူးဟုတ်ပြီလားအဲ့တော့သူကကြောင်းမှန်တယ်ဗျာ အဲဒီဘိက္ခုနီမာလေးကြီးကြားလာလို့ချိုးမှုကြီးခပ်ပြရပါတယ်။တောက်ကြီးခပ်ပြရပါတယ်။ရင်ွေးတောက်ကိုရင်ွေးကျူးပြရပါတယ်။ဟုတ်နော်။ဒီမနေ့ကတတိဒီကနေ့ကျော်ပြန်ပေါ်ပြီပြန်ပေါ်ပြီဟုတ်နော်။မနေ့ကတတိကဒီကနေ့ကျော်ရ ဘဝကတိစိမထာရာဟုတုတုစေမမမီလားဒီဘယ်ဘုံကြီးဆောင်ရမတင်နော်ဆောင်ပေါ်နေတယ်နော်မဖြစ်လားဟုတ်ကဲ့တို့ဘုရားရှိခိုးဟာပြောတော့ပါဗျာမင်းတို့ပေါ့မဟုတ်ဘူးအေးရတော့မဟုတ်ဘူးဒီအဲဒီမှာ ရားထိုင်တဲ့အချိန်ကိုကျင့်တော့ဒီလာတဲ့ခါဆိုနော်နော်ဘာသာဒီဘာသာအမဘာနေတော့မဟုတ်ဘူးဟင်ပြီးတော့သူတို့ကြတော့ယဟန်ဘုရားပေကိုတို့ယဟန်ကြီးကိုတင်ဝင်ရတာပဲသူတို့တင်ဝင်တာကတို့ရဲ့ဆိုပါဗျာဒေကူလီမနဲ့တူစီကဘောဖတ်ဖို့ကိုရဒါပြီးတော့မှတခါယဟန်များနဲ့မြို့သားများနဲ့တူစီကဘောဖတ်ရပါတယ်ဟုတ်နော်ပြီးတော့တို့လူတွေလို့မဟုတ်ဘူး သူတို့ကပါဠိမောက်ကိုဖတ်ပြရုံနဲ့ပြီးတယ်ရှင်ကြီးသူတည်မှုတဲ့ဟုတ်တယ်နော်ဟုတ်တယ်ဟင်ဟင်အမဘာဒီအဲသူတဲ့မသာပါဘူးဖေရသူ့ဓမ္မယူပါဘူးဖေရအမဘာဒီတတိထားမှာခံပါဠိမောက်ကိုဖတ်ပြအဲ့ဒါနားထောင်ပြီးငါသာကျူးလို့မလားမကျူးလို့မလားကိုကိုကိုလူကြီးလူပေါင်းဆိုတော့ကိုကိုပဲဖေးဖေးကြီးကိုကိုကိုခံတာပေါ့ဟုတ်လားလူဒီကြတော့သိမချတာဘုံလို့လေ သူ့တဲ့မသားပါဘူးဖေဟာအမပါလိမ့်မယ်ဘယ်တော့ဆင်းနေလို့လဲနဲ့နော်နေမနောဒီလာရဲ့မယုံလို့ကိုအာမဘာဒီခံခံရတာဒီဒါမှအာမဘာဒီမခံရဘူးပေကူဒီမှာလည်းအာမဘာဒီမခံရဟုတ်နော်ဒီပါဠိမောကိုဖတ်ကြလိုက်ရဲ့ရာကနားထောင်ပါလေနားထောင်ပြီးဒီသိခါဘုရားငါရှင်းသလားမရှင်းဘူးဒါကိုကြည့်ရတယ် ဒီဒီဒီဘိက္ခာဟုတ်တိုင်းငါမကျင့်နိုင်ဘူးဘယ်နေရာကျุလို့နေလို့ထားတယ်ဘာလဲချောက်ဖြစ်တယ်ဟိုသူသူဟာလည်းမြုံနေရတာမျိုးမဟုတ်ဘူးလေဒီသူဟာလည်းတော့မြုံတာလို့သူတန်တာပါဘူးဗျာဒီဝန်ကအမပါဒီလိုအဲ့လိုပြောပါတော့ဗျာချက်ဘူးလားရဲ့ဒီလိုဟင်မင်းချက်ဘူးလားရဲ့ဟာချက်ဘူးလားအတူတူချက်တာပြောပါ အဲ့တော့သူကသိခါရသီလထောက်ပြန်တော့တောင်ကတက်ပြီးချိန်တယ်တောင်ကတက်ပြီးခုမှတက်ပါလားတစ်ဖက်ကဘလောက်ပဲမစောတယ်ပေါ့မစောလားမစောဘူးလားမစောဘူးမစောဘူးပြောရင်လည်းပြီးပေါ်မှာလည်းဒီပါပါ အဲ့တော့ပြန်ပါမယ်ဗျာအဲ့တော့ပြန်ပါမယ်ရောက်လာတာပြင်ပြပတိတော့တောင်းနေတယ်မှာဟုတ်ပါမလားဘယ်တော့ခဲမှာလို့ရန်နေလို့မနဲ့တော့မနဲ့လည်းတော့ရန်နေနဲ့မနဲ့တော့ခဲလို့ရန်နဲ့ချင်းဝင်ခွဲထားပါဘောဒီကညလည်းမနဲ့ကလေးခဲတာဟိုကမဟုတ်ဘူးညဘူးအိတ်ချင်ပါဘူးတဲ့တောင်းနိုင်ပြီးဖက်ပြီးတော့သွားတယ်မထိုင်ဘူးမပဲတယောက်ဘူးဟုတ်နော် ဒါမှမဟုတ်ကိုယ်ကြောင်းပေးမှရှိတဲ့ကိုကိုဘီကြီးအဲလိုက်ပတ်ပြီးတော့ကိုသူကလုံနေတာတဲ့တခြားရောဟိုဟာနေနဲ့ဘိက္ခုနီမတွေနဲ့မရောဘူးဟင်သူကြောင်းပါလို့ကြောင်းအောင်ကြောင်းနိုင်ပတ်ပြီးတော့ဟုတ်လားညမှာအေးတွေတဲ့အချိန်မှာမွေးကြီးပေါက်ပဲတပူနဲ့ပုတ်ကဘယ်မှဆွတ်ပြန်ရှိတော့အစာအိတ်ကလည်းခတိရုပ်ပေါက်တော့နောက်ကအုပ်ဆက်ကြောင်းကိုသူ့အဲဒီအနေနဲ့အုံတော့ပေါက် အုံနောက်မှာထိုးအပူနဲ့ပုတ်ထိုးကြမယ်ဆိုရင်ကြေးကကူရောတိုင်းကူကြတာပြီးမျက်ခုံလေးတာပဲ။ဒါမှညမှာအလင်းကမ္မထမမယူရအောင်။ဟုတ်ဗျာ။ပြီးတော့မှောင်လည်းမနေရဘူး။ဟုတ်ဗျာ။ငိမ့်နေရင်သူကသူအေးသွားရင်အပူဘုတ်ကဆိုးတော့ပါနော်။ဒါတော့ဘိညာကမ္မထမညာနာယူပါတော့ညမှာ။ဟုတ်ဗျာ။ညာညာယူပါတော့ပြီးတော့မှောင်လည်းနေရင်အိတ်ကျင်တာပဲ။ အလင်းဘက်ကိုတွက်ရိတ်ချင်မှုတော့ဒီကြကြနေရွက်လေတိုက်လေလေအိမ်နေလေတဲ့နေရွက်လေတိုက်ခမှာလေဟုတ်ဗျာအဲ့ဒါလိုကြီးသေးတာဟိုကတောင်တက်တာဒီနှစ်ဖက်လေးနိုင်တဲ့ပါလေကြာခုနကဟောက်ပြီးကြာကဲပြန်လို့ကဲပြန်လို့ ဒီလိုမြန်မာပြည်အားတရားစဆောင်လုံးမှာတော့အော်ဒီငယ်တော့မှဒီပြီးခေါ်လာတာပြောကြပြီဘုအခုမကျင်တော့ဟိုကနေနေသလားဟုတ်နော်ကိုနာတော်ဟိုဘာတို့အဲခံရစိတ်ရဥဒုရအာဟာရရသူတို့၄ယောက်ပြန်ဒီခါရကတော့နောက်ခွဲနေပါပဲအောက်ခွဲနေပါပဲကိုကဆွဲသမားက24နာရီတစ်ဖက်ဆုံး ဘိုးကအတက်သမားပဲဒါဖြင့်ဘယ်လောက်လောက်တောင်ထိပ်ရောက်မှာပေါ်ပါ့မရောက်ပါဘူး။တဝက်လောက်။ကုန်တို့တူ။တောင်ကြီးလောက်တော့ဟင်တောင်ကြီးလောက်တော့ သတ်သိရင်ဒီမလားသုံးဖို့ပုံပြီးမလားဟုတ်ဟုတ်တော့ဘုရားဘုရားဆရာကြီးရာဆလာမပြီးပါဘူးဟုတ်ကလားဘုဘုံဒီကရာအဲ့လိုဒီလုပ်ကြည့်တာအာဘုရားဒီအာဒီကံတဲ့ပါအာဟုဒီယာကောင်းဆုံးကိုယ်ပဲနော်ဟုတ်နော် ကြောက်ပြရအောင်လို့ဒီဒီရဆိုချင်တယ်ကိုတွေ့ချင်တာနော်ကြောက်ပြရအောင်ဆုံးဘုသူတို့အာဟုပြရအောင်ဆုံးကိုပါပါမိရာကိုစားတယ်ဆိုတော့မတတ်နိုင်ဘူးကိုမပါတာဘူးဟုတ်ကြကိုဆွဲချမှာတတ်တာပါကိုမြင့်တင်မှမြင့်ပါပါဟုတ်ကဲ့ ဟင်အဲ့တော့တို့မင်းကုန်လေးအင်းကြီးလည်းဒီဒီဟာတွေအဲကိုကိုကိုဆွဲတင်မလားအဲဘာလို့ပြင့်တင်မလားဆွဲချမလားမြင့်တင်ကျင်လာလားမြင့်တင်မိတာလားဟုတ်ပါလားဟင်ဟုတ်လားတို့ကမြေဥက္ကလာလေးအေးအေးလေးနေရထားတဲ့ဘဝအဆုံးချဘူး ဘုရားဘာသာဖြင့်လည်းကျင့်ပင်နေပေးတာကနီးကိုပေါ်သုံးချရလားဖြီးပြီးရောက်လာတယ်ဖြီးပြီးရောက်လာတော့သုံးချတာဟုတ်ကဲ့ဘုရားဉာဏ်ကြီးတော်လုပ်ကြမှာဆရာကငိုကြိုးလို့တော့တိုင်းလို့ဟုတ်ကဲ့ဟုတ်ကဲ့လားဖြီးပြီးရောက်ရောက်လုပ်ပါမှာဟင်တို့တရားစခန်းဒီမှာပြောလို့ပြောတာကလည်းမေယုတိတာပတ်ပါဘယ်လိုသားမှာပလာပါပတ် ဟင်တွေ့ဘူးလားလားပါပါကလာကလည်းဒီပတ်ချင်လို့သားပါတဲ့အတွက်အတောင်းလိုက်လိုက်သူ့ဗမာကပဲဟုတ်လို့သတ်တာလည်းပါပြီသတ်ပါလေကြောက်တော့ခရမ်းရင်ဒီတည်းမိဖို့ဖယ်ရမပြီးရလည်းမိဖို့ဖယ်ရပြီဒီကြားနဲ့ဘုံတော်တဲ့ထုံးရလေးရှင်ဟုတ်တော့ပတ်ချင်လို့သားပါလည်းပြောသေးသတ်မှာကြောက်လို့လေဟုတ်နော်ခီးဒီမီဒုက္ခလို့ မိခေါတို့မှရှိတယ်မတော်ဘူးဟုတ်ကဲ့ကြည်လာတော့သုံးကြပေါ့ဒါတို့ဝေဘူးကိုပုံပြီးတာပေါ့တကုံးမိတာပါမိဒီနာပါဘူးဒီတို့တော့သူရှိရတယ်တို့ပြတာလေသူသူ့နောက်ကသူခိုးလို့ဒီသူဖြစ်တာကြီးပြီးတော့ဘုံကြီးထားဒီအဲတော်လိုက်ထားတယ် သူတော်တာကိုပြောနေတာကိုတော်အောင်မလုပ်ကြဘူးဟင်သူများတော်အောင်မလုပ်ပြောနေတာကိုတော်အောင်မလုပ်ဘူးသူတော်တယ်လို့ကိုလည်းလုပ်ကိုတော်တယ်နာပဲသူလုပ်တယ်ဟုတ်လားလူလက်နိုင်တာကိုဘုံဘုံဒီကစီခုနှစ်ဖက်ဆောင်နေကြည့်ဟုတ်ပါခုနှစ်ဖက်ဆောင်နေကြည့်ပါဟုတ်လားတို့တော်ရုပ်ကကခုနှစ်ဖက်ဆောင်တော့စိတ်ကတော့ အတိရှိဆုံးလို့ဟင်အာကောင်းလုံးတော့စိတ်မအောင်သေးဘူးစိတ်ယူလေးလောက်တော့အဲဒီနည်းနဲ့ဒုက္ခနာကဆွေးနွေးခဲ့တဲ့ကျင့်ကြည့်ပြီးသွားတာကျင့်မှနိုင်ရင်ရပြီပါလို့ဒီပါနိုင်ဒီနေရာကြောင့်ပြီးပါလိမ့်မယ်အဒီနဲ့အစ်တို့မပိုင်ပါဘူးတို့ကအချက်တစ်ခုပဲရည်ကြီးတော့ကိုပိုင်လာခြင်းတယ်နော်ဟုတ်နော် အကျင့်လာခြင်းတို့မှာပါလို့အပ်ပါကျင့်ခြင်းစိတ်အရေးကြီးပါလားဟုတ်တယ်နော်ဟင်ပြီးတော့တို့ပြောနေကြပြောအောင်မှာပဲယရနာဆုံးမယုံနေဆုံးလုံးမဘုရားဘာသာကိုခံထားတို့တန်ပြောင်းရှိဟုတ်နော်ပြီးတော့ဘုရားသမားများကိုယုံနေဒီလမ်းကိုယုံနေ ဟုတ်ကိုယ်တာတိကိုကြမယုံဘူးတော့ဒုလုံနေတာလေနော်သူတို့ဒီလိုဖြစ်ကိုဖြစ်တာပါဟုတ်ဟုတ်သူတို့ဒီလိုဖြစ်ကိုဖြစ်ရကိုယ်တာတိကိုယုံဖို့သိတယ်ကြီးတယ်ချက်နော်နောက်တစ်ချက်ယုံဖို့ရှိသေးတယ်ကြောင်းမြန်ပြောလိုက်ဒုက္ခပဲပြားမှာယုံနေတာ ။ဒါဖြင့်မင်းတို့လေးအိမ်ကြီးလည်းဒီအပေပြန်ခြင်းပါ။ဘယ်မပြန်ဘူးလို့ပြန်လာတော့လွတ်လို့လား။ဒီတိုင်းဘွားတို့ကတော့သိချတာဝန်ယူတယ်။အပေသွားမှာပေသွားမှာအပေသွားမှာဟုတ်ကဲ့။ဒီဟာကြောင်းကြီးပဲပါပါ။ဒီဒီပဲကြောင်းပါလား။ ငါလာဘုခဘုခဟေးဟေးယောနိနေအောင်ပြာမှာဆက်ပြာမှာတော့ရှိနေဟေးအောက်ပြာမှာတော့ပြေးကြတယ်တို့ရှိနေတာအာယုန်နဲ့မှာတို့ကခင်မေသိမ့်နဲ့နေကြတာတကယ်လို့ခင်မေသိအာဒီကိုနောက်ဆုံးသိသိခင်မေသိချစ်ခင်နေသိတာပဲဟေးပြီးတော့ဒေဂာနိပေးမှမှကြည့်သိလို့ရှိရင်တို့ဝင်ပါငါပေးရအောင်ဝင်ပါ အဲ့တော့သိကြတော့နှလုံးသားလေးဖြစ်မှာလေရပါမယ်ငါမိသားစုနဲ့ကိုရပါမယ်ဝေမောင်းဟောရည်ကဟုတ်ဗျအဲ့တော့မိသားစုချစ်လုံးလုံးမှာတစ်စလုံးကြုံခံကြွေးနေတာကြုံခံတော့ခိုင်းတာခွဲထားခဲ့ခြင်းတော့တော့မဲဒီတာချစ်မဲဒီတာအဲ့ဒီသားသမီးပေါ်မှာစိတ်မချတဲ့စိတ်နဲ့ပြေးသွားမယ်ပြေးရဲ့ သာသမီကနိဗ္ဗာန်ကိုမဲ့သာသမီနေပါလေဟုတ်လားပြိတ္တာကိုမဲ့သာသမီနဲ့ငရေခံချတဲ့သာသမီရှိတယ်ဟုတ်ပါဒီအောင်ဘယ်ရောက်မှာလဲဟာဒီအောင်ဘယ်ရောက်မှာလဲဟာငရေရောက်မှာဟာငရေရောက်မှာဒီဆရာဘာတို့ဘာလာဒီ တပိတ်တို့မနေနဲ့နော်ပင်လေတောင်ပေါ်မှာသူတပိတ်ကိုလို့ဘာဖြစ်ဘာဖြစ်မှာလဲသူများတို့ဟင်ဒီအောင်ကြီးဒီလိုကတော့ကျန်ပြားတပိတ်တို့လက်ခံနေတယ်ဟောလာဟိုပြားကျဲဆိုချုပ်တော့ပို့လိုက်တာပြောလိုက်ကျန်ပြားဟုတ်ပြီလားဟင်ဟောဘောဒီအောင်ကြီးပင်လေပေါ်မှာဟုတ်လားဟင်အိမ်ရှင်လို့အိမ်ဆွဲမကြုံလို့ဖြစ်ရင်လားဒီဟိုတို့ဘာတို့ဟိုတက်ကြောက်ခုံတို့ ိုဘာလို့ခေါင်းရဆုံးလို့ရက်ရက်ခုံးလို့လည်းတော့မှာဘူးဟုတ်ကလားဒီတော်ကြီးအောင်ကြီးအိမ်နာရောင်းပေးရောင်းပေးဖြစ်မှာဘူးလို့အိမ်ရောဖြတ်တဲ့ဟာပေါ့လေဟုတ်တော့ဒီကြောင်ပြီးကြောင်ပြီးဖြစ်လို့ပြီးကြတဲ့ငါကိုယ်ကြီးတို့ရိတ်ကနေရောင်နေနဲ့ညီတွေသမီးတွေလာပြီးကြတယ်အဲအခုသူ့ဘုံမပေါ်ဘူးဆိုတော့အဲ့ဒါကြောင့်ဘာလို့ကမောပါ ဟုတ်လားသူကဟင်အဲဒီမှာငေါ့နာနဲ့ဘူတော်နဲ့တွေ့မယ်ဟောဒီငေါ့မှာကဘာလာလဲဒီငေါ့ဘာလာနဲ့တွေ့မယ်ဟောဘူးဟင်ဟင်ဒီဗီဒီယိုဗီဒီယိုရှိသေးတယ်အဲရှင်ဘယ်လိုလုပ်နေတယ်မှာပါဒါဒီကဟင်အဲတခါကြီးကြီးအောင်ရောက်ပြရရတာဒီလိုလာပါဘုရားမင်သံဃာနဲ့ အမေဆုံးကြောင့်ဒီရာရကဆံရနာမင်းကြီးညာတခါဒီအောင်လို့ဒီရောက်အောင်ပို့ပေးပါကာမဝါဒကပါဠိလိုပြောတာဗမာလိုအမှုစကားအမှုဆိုင်ရတာလေအမှုစကားပြောပါဟုတ်ဗျာဒီအောင်ကြီးကလည်းဓာတုဝေစုအေးဓာတုမိသားစုထင်နေတာဟုတ်ဒီဒီကလည်းဟိုလိုရှိညာရဲ့သူကလည်းကိုယ်နဲ့မှမဆိုင်တော့ပါ ဟုတ်ဗျာရိုးရိုးကျုပ်ကျုပ်ဖြစ်အောင်ကိုအနောက်ကုန်းကိုပြီးဖို့ထားလေလုံးလုံးကျုပ်ကျုပ်အိမ်ထဲကိုဘာလို့ရှိပါသေးတယ်ဗျဒီအိုးလေးခွဲလိုက်ပြီဒီအိုးလေးလည်းခွဲလိုက်ဦးမှာခွဲပြီလားအဲဒီအိုးလေးလည်းခွဲလိုက်ပါဦးအဲ့ဒါလည်းနေအိမ်ကချင်ပြီလားဟင်အငေါ့ဘာနဲ့ဖုန်းနဲ့နေတွေ့မလို့ဟုတ်ကလား အဲ့လိုအဲအင်ဂျာအင်ကဘူလာဒီဆုံးတော့လာမင်းရောင်မကြည့်အောင်ဘယ်တော့မှမတော်လဲအလကားဖုန်းကိုဖတ်ဟုတ်ကဲ့အဲ့လိုရှင်ပြားတော်ဆက်ရေခုခံမှုနဲ့ဒီအောင်ကြီးကတည်လို့ရှိရင်ဖေးသူကျင်လည်းဟာလေဒုတောင်းတာပို့လိုက်တာပြောတော့ဆိုရဟုတ်ကဲ့အဲ့ဒီတော့ဟုတ်တော့အဲဒါဟောတော့ဟုတ်တယ်ဟုတ် သူကအသက်ကြီးတယ်တို့လုံးတုံသေးတယ်ပေါ့ရောက်တော့ပေါ့မရှိဘူးအဲ့ဒါကိုတတ်တဲ့ပုံမျိုးဟုတ်ဗျာရောက်တော့ပေါ့ဟိုလေကိုတတ်တဲ့ပုံမျိုးမျိုးရုံလာကိုတတ်တယ်ဟုတ်နော်သူများတွေကိုကြည့်ရအောင်ဘုရားလက်ထက်ကလည်းရုပ်ပုံမှန်ပုံပါတော့ပုံလို့ထူးခြားတာကတော့သူတို့ကပြုံးပြင်းနေတာဒုက္ခပြုံးနေတာ ဟုတ်နော်ထူရတာကသူတို့ကယုံကြည်ချက်ပြည့်စုံတယ်ယုံကြည်ချက်ပြည့်စုံတော့အာထုတ်ခြင်းနဲ့သံသာကြီးပေါ့သံသာကြီးတော့ဝရိယကလည်းရေရေချင်းချင်းနဲ့သုံးသဘောပေါ်လာဒါပဲပေါ့ဟုတ်ဗျာတို့ကယုံနေတာပြောရမယုံကြည်ယုံကြည်ဟုတ်ဗျာသူများကြည့်ပြီးတော့ယုံကြည်ယုံတယ်ငါကြည့်ရင်ဒီလိုဖြစ်မယ်ဆိုတာတော့မယုံဘူး ကိုယ့်အတွက်ကိုနေရာရှော့ရှော့ပေါ်ပေါ်စဉ်းစားဟုတ်တော့ဒီသူ့ဖြစ်ကိုကြည့်ရမှာဟုတ်မရရအောင်လုပ်သူ့ဖြစ်သိရှိဟုတ်လုပ်ရတာဟုတ်ကလားဒီမှာကလေးကသူ့ဖြစ်ကိုဖြစ်များဘူးတို့တော်ရှင်းဟုတ်ကလားဖြစ်ကိုဖြစ်ရမှာပြောရဲကလားမင်းကိုအင်ကြီးလက်တီးဟင်မပြောရဲတာပါလို့တတ်ပြီး ကိုကိုသားတိကိုယုံလို့လားမယုံဘူးမယုံခင်ဗျားတို့ကိုကိုကိုမမယုံခင်ဗျားတို့ကိုယုံပါလို့ယုံရင်တရားကကောင်းမှမမှားတာလေယုံရင်တရားကောင်းမှပေါ်ပါမှာကိုကိုကိုမမယုံတာကိုကိုကိုယုံသမ်းပါကိုသားတိကိုယုံသမ်းပါပြီးတော့ဝိပုသရာတော်ဘုရားကြီးကတော့သူကဝရိယဘုံနဲ့တက်သွားတဲ့ဆရာတော်ကြီးကို သူဝရိယအာဒါမှမဟုတ်ဒီတိကသူကသူဝရိယသမားဟုတ်ဆိုတော့လို့ဒီအဖက်ဒီမှာလုံးတဲ့ပုဂ္ဂိုလ်ဒီအဲ့တော့ဆရာတော်ကြီးဘာပြောသွားတော့ဝရိယနဲ့ဘာလို့ခြံထားတယ်ဒီနေရာပုံမှန်ပါတို့မှာဝရိယတွေရှိတာသေးဆိုတော့ဆရာတော်ကြီးနေလာတော့ဒီတို့ကူတော်ဒီလေတို့ငငယ်ရပြောအောင်လို့ကိုရင်ဟိုတောလူတွေကိုဇာပွဲတွေကိုဝတ်ကြည့်ပေးတာ သာပွဲတွေသာပွဲတွေတော်လူကြီးများဆိုရင်ဟိုဇာတိပါဠိနဲ့မဟုတ်ဘူးလားအနေမဟုတ်ဘူးဟုတ်ကဲ့ကြည်ပါဦးဒီဝေဘူးဆရာတော်များရဲ့အဲ့ဒါတော့ကြာတာအဲအဲ့ဒီဇာပွဲသွားပြီးတော့ဘယ်ချိန်ငါသွားအလုံးကြနေတာဘယ်ချိန်ငါသွားဒါပေါ်ကပေါ်ရောကြီးအပေါ်နဲ့အဲ့တော့အဲ့ဟိုလိုတို့ပေါ်ကြလာတဲ့လေခွင်းနဲ့ချိန်နေအဲ့ဒီမှာဖြားပါအဲ့ရပါလား ခေါင်းဦးပါအဲ့ဒီတိုင်းဘယ်ချိန်ထားပါလဲဘယ်ချိန်ကြဆိုကြည့်ပါလေဝရိယအဲ့ဒါဒီညာထုတ်မသုံးလို့တဲ့ဒီစကားတော့တော့ဟုတ်ဘူးဟုတ်တော့ဝရိယကြည့်ကြလားမရှိဘူးလားကြည့်ပါလေဒီညာထုတ်မသုံးဘူးဟိုကဝရိယဒီထုတ်သုံးမရဘူးဘယ်လို ဟင်နည်းနည်းပြီးထုတ်ကုန်မယ်တုံးနိုင်မှာမလားခုနက90ကျော်မလာပါဟုတ်ကြဘုရားတော့ဘိုးဘုံဒီကတော့ဟုတ်ဖို့တော့ပါသူတာတိဒီယုံနေမှာဟုတ်နော်အဲ့တော့ဒီဒီပြီးနေတော့ပါဝါရင်းနဲ့မရှားလေတွေ့မလို့ခြင်းလေရတယ်ကိုလို့ကိုသူဟာဖြစ်တယ် ရေးကြည့်တာကိုလိုကိုလိုဟုတ်ပါအမှုကမ်းရပြောလို့ရှိရင်ကိုတာဝန်ကိုကြည့်ပါလာတာချင်းကြာရရောက်ပါဟုတ်ဗျာလာတာမျိုးကိုသူသိတာတို့ပြေသမားနဲ့တော့ကိုပိုက်ဆရာရှိတာပိုက်ဟင်မိုးတွေကများများပိုက်နိုင်နေပြီဖောင်းနဲ့နာနာရရတယ်လူနာနာကြောင့်ဆန္ဒတယ်ဟုတ်ဗျာအဲ့တော့တို့ကစိုက်ဖို့တာဝန်မင်းဘယ်လောက်ဖြစ်လဲ သူပြောမှုရှိတယ်။တိုက်စလောက်တော့ဖြစ်တယ်။ဟုတ်တော့လောကမှာလား။အဲ့ဒီတိုင်းလေ။ဒါတော့တည်ရတော့ရှင်မျိုးအိုးချူရှင်မျိုးအိုးတေထားတို့ဟိုရေတွင်းသွားပြီးတော့ချိုးရေခတ်96နှစ်9နိုင်9တစ်ဖက်ကလည်း သူ့မှာကနားပါရပြီးတော့အမှတ်ကသွတ်တော်ဘူးလေဟုတ်မော့အချိန်ကြီးသက်သာနဲ့ပွားလို့အရွယ်ကြီးသက်သာနဲ့ပွားလို့ဘဟုဗုဒ္ဓိကရဲ့အစ်တော်တော့သက်သာနဲ့လိုက်နေပြီတို့လူပြတ်တော့ပြတ်တော့သက်သာမဟုတ်ဘူးဟုတ်မော့ပြတ်တော့ပြတ်တော့မဟုတ်ဘူးအချိန်ကြီးသက်သာနဲ့အရွယ်ကြီးအချိန်နဲ့တတိရဲပွားနေတာသက်သာနဲ့နေတယ်အကျင့်ကြီးသက်သာနဲ့နေတာမဲ့ဟုတ်ဟုတ် ဟုတ်တယ်နော်ကျုံနိုင်ပါလားလုံးဝပါမှာပါနိုင်တယ်ကွာတို့ဝင်မောပါပဲဟေးဆရာဆရာပေါ့ကြတယ်ဟန်တင်းပြီးတော့တဲ့ရပါပါအေးကြတော့အားခွဲလေးဒီကတော့ချက်ဟုတ်မှာကွာကွာဒီလိုကတော့မောင်းကင်မောတော့ကိုကြတော့ခလုံးဖြုတ်ပါလေအများကြီးကြခံနိုင်ပါ့မလား တို့အပွင့်ရမှာပါဟောမပွင့်ဖို့တွေ့ပါဗျာဟင်ဟင်အဲဒီမှာရေတွင်နေတာဘုံနဲ့မင်းအဲပုံကြီးတဲ့ထဲထဲပြီးတော့ဒုက္ခကတော့အင်ဒုံအင်ဒုံဟောဒီချိုးအင်ဒုံကြီးအင်ဒုံကြီးတဲ့မနိုင်တဲ့နိုင်နဲ့ထဲထဲတော့မနိုင်တဲ့နိုင်တုံချီတုံချီဘူး စိတ်ကြတာသူ့မှာအားကောင်းတာတော့ယုံကြအောင်လို့စိတ်ချောအားမကောင်းသူ့တရားတို့ကစိတ်တို့နော်တရားတို့ကစိတ်တို့ယုံလို့မမဟုတ်ပဲဟုတ်ကဲ့ဒီအဲ့တော့ယုံကြည်တာကိုယုံကြည်လိုက်ပေါ့ဗျမနိုင်တယ်နဲ့အဲ့ဒီဒီဘုန်းကြီးအင်းဂျုံနဲ့ရေကိုထည့်လိုက်တာပြန်ပြီးတော့သူ့ပဲကြတာဆိုတော့သူဒုတိတဲ့နှခမ်းနဲ့ခုတ်ချတယ် စပိုင်းကျိုးအဲ့တော့တို့ဟိုရေချိုးကိုဝင်ကြည့်ခဲ့တော့အင်းပြန်လို့ခေါ်ပေါ့လေအဲ့ဒီဘောပါတခါလည်းဖြစ်လေဟိုဘောအောင်ပိုင်းကြီးကရေချိုးထားတဲ့ဘောပေါ်မှာအဲ့ဒီပိုင်းကတော့အင်းပြန်ပေါ်မှာပေါ့လေဟင်ဘာလို့ခံရခဲ့လဲစဉ်းစားကြည့်ကြွယ်သေးမှာပေါ်ပိုင်းတယောက်သေးရဲ့ကဲမဲ့ နော်ဟိုဘေကူမာရီဘုံကတော့ပါတော့ဟိုဆုံးအပ်ပြီးတော့ပေါ့ဒီသူပြောခဲ့တာကိုဟုတ်နော်အဲဒီပါသူရှိထားတဲ့စီစီလေးထုတ်ကုန်တယ်ကိုကတော့ဒုက္ခစိတ်ကတော့ကြည်စီပြီးနေသွားတော့ဟင်အတွေးဝင်ဝင်ကြတော့ဘောနော်ဒါတော့ ပြီးတော့နာရာတို့ရင်နာဖြစ်ဖြစ်ဆိုကြည့်တော့နာတဲ့နေရာသိမရှိဘူးနာရာရဲ့ဘက်ကဖြစ်ဖြစ်ပေါ်သူသိရောက်သွားပြီနော်ဒီကနေ့ကခေရင်ခေတော့ဒီတွေးသိမ့်သိမ့်နဲ့အဲဘိုးခုခံရတဲ့တရားတွေနာရာသက်သက်သာသာမဟုတ်ပါဘူးအဲ့ဒါမှဒီသူကလည်းပြောကြပါသေးလားသူကတော့ပြီးပြီးသားဆိုတော့ခလာကမှာပါနေနေမှာပေါ့ဟုတ်ဗျာဒါနဲ့ဘိက္ခုနီမာရီကြီးပြောင်းတော့ ကြည်ဆေးမလို့ွားတော့လေအင်းဆုံးတဲ့ရှင်ရှိဟဲ့ဒီဒီလာကြီးဂျင်းမာကြီးဒီရဟန်းဂျင်းမာကြီးဘယ်ကွာဘာလုပ်နေကြလဲဟုတ်လားမိကြီးဒုက္ခရေလိုအိုးစီတော့ပဲမိပေးနေတဲ့ဟုတ်လားဒီရဟန်းဂျင်းမာကြီးဘယ်သွားနေကြလဲဟုတ်ရော ကြောင်းရောက်တော့ကြောင်းလုံးခဏရှိတာပဲမောမောနဲ့တောက်ရည်တောက်လို့ကြည့်တော့လေတောက်ရည်ဦးကလည်းယူတစ်ချက်မှမရှိဒီဟန်ပြင်းမှလည်းခဲအလေးလိုက်နေတယ်လေသွားကြည့်တော့အင်းဒီပေါ်မှာလေအဲတော့ဟိုနုသွားသွားနဲ့ဘိက္ခုနီမကဟန်ပြင်းမှကြီးဒီလာပြီးဘာလုပ်နေတဲ့ရင်ရွေးအိုးလည်းဟိုမှမဆူဘူးဆိုအေးပါလေညီတို့ရင်ရွေးဆူရပါလား နော်ဝါစီကိုလည်းဘောပေါ်စီဆောင်းနေတဲ့တလုံးမခံစားဘူးအေးပါကြီးညီတို့တော်ရင်ဦးပြည့်ပြရပါဘူးဘဝကြီးအပြည့်ဒီလာဒီလာဒီလာပါဏာတိပါဒအာမဘာလိဒီလာမဟုတ်ဘူးကိုယ်တိုင်ကျင့်တဲ့ဒီလာဒီလာအာလုံးပြီးနေတာဒီလာ အဲဒီမှာတော့သူပြီးမှပြီးတာဟုတ်ပြန်ကဲလာကိုဘုရားကပါတော့အကျဉ်းသူပြီးအသက်တရားနေရတယ်ဖြစ်ဖြစ်တို့ဓမ္မရဲ့မြတ်တဲ့အကြောင်းကိုပြီးမမြတ်ဘူးလို့ပြောတယ်တဲ့ရဲ့ဘာသာပြန်လို့လူဖြစ်ရှုံးလို့ပေါ်ရလူသာသက်တရားကိုပြီးသွားတယ်ဓမ္မဟုတ်ဓမ္မဟုတ်တရားရဲ့မြတ်တဲ့အရာကိုခံစားဖို့ ရမသွားလို့လူဖြစ်သူရှုံးမယ်ဒါကလူသာကြည့်ပြီးတော့ပေါ်ထုတ်နေတာလေနော်ဒိဋ္ဌာန်ဆိုနိုင်ပါ့မလားတင်ရောက်တာတင်ရက်ပဲဖြစ်ရှိအဲ့ဒီတင်ရက်အသက်ရှင်နေပြီပါဒီတင်ရမြတ်တဲ့တရားကိုပြီးပြီးအသက်ရှင်နေတယ်သူကတော့လူဖြစ်သူနတ်သွားတယ်ဟုတ်တော့အဲ့တော့တို့ခုလာလာတရားပေါ့ လူဖြစ်ကျိုးရှုံးနေလားလူဖြစ်ကျိုးမြတ်နေလားဟုတ်ပါမလားရှင်ဘုရားရှင်ဘုရားတရားဓမ္မတရားဝင်ပါမလားဘယ်လိုများမှာလို့များဟင်လူဖြစ်ရုံပုံတုံးရှိသေးတယ်ဗျာပုံတုံးကလည်းဘုံဖြစ်အောင်လုပ်ပြီးကြီးရအောင်ပါဟုတ်ဗျာလူဖြစ်တာပုံတုံးပဲရှိသေးတယ်နော် လူတော့ဖြစ်သွားတော့လူလိုမကျင့်နိုင်ဘူးအမြောက်ထွက်နိုင်ဘူးလေဟုတ်ပါဟုတ်ဖေးမှာပဲအချက်မတက်နိုင်ဟုတ်ပါကြည်ထားတာခုနကသင်္ခါရလေးလူလာတာဒီဥလူကလည်းတို့ကိုဆွဲနေတယ်အာဟာရကလည်းတို့ကိုဆွဲနေတယ်ကံနဲ့စိတ်တို့ရဲ့ဘာလို့ဒီမှာရှိတဲ့ကံနဲ့စိတ်ကြောင့်သမားတွေလည်းတို့ဆက်ဆံနေရတယ်ဒါကလည်းဆွဲနေတယ်နော်ကိုယ်တည်းရှိတဲ့ဉာဏ်ပြရိုက်ကြတာပေါ့ဗျာ မြင့်တင်လာနေဆွဲချတာဟုတ်နော်ဒီအကျိုးတော်တော်မဟုတ်ဘူးရှင်ဘုရားဆွဲကြပြီဟုတ်ဒီကြတို့ကလုံးလုံးပါလားဟုတ်ကြပြီးတော့ရှင်ဘုရားတို့ဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေလည်းပြောရင်ဘောလုံးသမားနဲ့တူတူပဲဟုတ်ကြဘောလုံးသမားကအခန်းထက်ပြောက် ကိုထိုးပေါက်ပြီးတော့ကိုယူရတာသက်သက်ပါရရတယ်ဘူးတော့တလုံးမှရှိကြည့်တာကိုကရောခံထားတယ်ဟုတ်နော်ဘလို့ခံထားတယ်ဆက်ပြီးရောက်ဟုတ်နော်ဆက်ပြီးရောက်ခံထားတယ်အဲဒီဆက်ပြီးရောက်သူတို့အရင်ပြည့်ပြီးဖွယ်ချုပ်နေတဲ့ဂျားတဲ့ကလည်းတွန်းရမှာဆိုတော့တော်တော်လို့ပညာနေကြပါပါဘုရား တောရောခန္ဓာဝရိယနဲ့ပေါ့တို့မှလည်းသိတယ်ဘောလုံးခံရတာလည်းခဲရင်းနေကြတယ်ဒါဆိုကြပါဦးအမအဘပါဒီဘုခုနဲ့ပြောပါနေကြတာပေါ့ကိုနဲ့ပြောပါနေမရပါဘူးဟင်ကျတော့တို့ကခုလိုလာတာလည်းဝုန်းရောက်တာနားနားလာလည်းဝုန်းရောက်တာ မကြည့်ရင်ဆိုခေါ်ရဆုံးဟုတ်လားဒီပြင်လို့ဒူပြောတဲ့တိုင်ရှိနေဆိုအိမ်ကလူပြီးပါလေဒီထိလာဖို့ဘယ်လိုဒူလည်းဘယ်တော့ပြန်မကဘူးလို့ဟုတ်လားဒီတခုရတခုလေးကလောက်ချလိုက်ညံ့ညံ့မလို့ဘူးတခုရတခုသာလောက်ချလိုက်တို့ပြခုပြောတာအရှင်းပြောတာပဲကြာကြိုက်ခံနေကြကြာဒီအကျင့်ပါများရှင်းတဲ့နေရာရှိလိမ့်မယ်လားဒီပါများရှိလိမ့်မယ်လား ဆဲရင်းလို့ပါလားပြီးတော့ဘယ်နည်းနဲ့လို့ပါသေးလားကြိုက်တဲ့နည်းနဲ့ချင်းဘုရားကိုယ်တိုင်ကအပြင်မိအပြင်ချင်းအတွင်းမိအတွင်းချင်းကိုပြောထားပါပဲဣဇရာဝကာယိဗိဒဝကာယိပြောပြီးသားဟုတ်ဟုတ်နော်တို့ကပါလို့ကြင့်ကြင်သိရှိဖို့ဟုတ်လားဒီလေကောင်းတာတော့ကိုတတိကိုယုံဖို့ပဲဟင်ကိုတတိကိုယုံရင်အာလုံးပြီးတယ်ကျေနာကြပါ